1398ခု59ခုနှစ်တော်သလင်းလာကြီးနေ1998ခုနှစ်စက်တင်ဘာလ16ရက်နေ့မွန်လွယ်3နာရီ25မိနစ်မှာဘုန်းကြီးတို့တရားဝဲစသည်ဘာတရားဟောရမှာလဲမပြီးသေးဘူးလားဟမ် ဟုတ်လားဟောဟောပြီလားမမဟောရသေးဘူးဟောဟောပြီမဟုတ်လားအဲပြီးတော့ဗါတဲ့အကျဉ်းဟောပြီးသွားပြီဒါဖြင့်အကျဉ်းဟောပြီးလို့ရှိရင်အခုတော့အပြင်းဟောရမှာပေါ့လေဟုတ်လားပြင်းအောင်ဟောရမှာဘုရင်တစ်ပတ်ကဘယ်နေရာရက်ခဲ့လဲမသိဘူး อืมသိတ္တထမင်းသားလေးတပြေပင်ရိတ်သိတ်ထားရကနေပြီးတော့အထိန်တော်တွေမရှိခိုင်မှာထားပြီးထွက်လေဝင်လေရှုပြီးအာနာပါနပဏ္ဏပဇံဝင်စားတာဒါလေး မှတ်ခဲ့ရမယ်လို့အဲဒါလိုပြောလိုက်တယ်အဲ့ဒါပြောရင်ကနေပြီးမရည်ရွယ်ပဲနဲ့ပယ်ရောက်ကုန်အနာပါနာကမ္မထံရောက်ကုန်တယ်နော်ရောက်ကုန်တော့နောက်ဆုံးကဘယ်လိုပြောခဲ့သလဲလို့ဆိုတော့ဖုတနာနိအယထိယာကိုရှုတာဟာ ရှုတဲ့ရည်ရွယ်ချက်ကကတမာရိယာရဲ့ရည်ရွယ်ချက်နဲ့ရှုတယ်ပြီးတော့ဒီဖူးထိတဲ့နေရာတစ်ခုတည်းကိုပဲထပ်ခါထပ်ခါရှုတယ်စိတ်လွင့်သွားတဲ့လွင့်တဲ့စိတ်ကိုပြန်ဆွဲပြီးတော့ဒီဖူးတဲ့ထိရပုံမှာပဲတင်ပြီးရှုတယ်ဆိုတော့ဖူးမှုဟာပထဝီအာဝတ္တေဇောဝါယောဆိုတဲ့ဓာတ်ကြီးလေးပါပါဝင်တဲ့ ဖုတ္တဗရုပ်ပင်ဖြစ်ညာတော်လည်းပဲပရမတ်ပင်ဖြစ်ညာတော်လည်းပဲသမထကမ္မထမ်းပဲဖြစ်တယ်လို့ပြောခဲ့တယ်မဟုတ်လား။ဘာကြောင့်တမာရိယာရေးအတွက်နဲ့အာယုံတစ်ခုတည်းကိုသာစူးစိုက်ပြီးရှုလို့ဟုတ်ကလား။အဲ့ဒီတော့စကားလေးကကြမ်းနေတယ်။ဘာကြမ်းနေလဲလို့ဆိုတော့ မဟာတတိပဋ္ဌာနာတုတ်ဒေသနာအခုပြောတဲ့အတိုင်းဆိုလို့ရှိရင်တော့အာနာပါနတတိကမ္မထာဟာသမထကမ္မထာဒီလိုနားလဲတယ်မဟုတ်လားအဲ့ဒီအတိုင်းပဲဝိတ္တရိမေအစာရည်တဲ့ကျမ်းဂန်များလဲဖော်ပြထားပါတယ်သို့တော့လေမဟာတတိပဋ္ဌာနာတုတ်ကာယ ानु ပဒနာပိုင်းခေါ်တဲ့ရုပ်ကိုရှုရအပိုင်းမှု ပြတဲ့အခါမှာပထမဆုံးထွက်လေဝင်လေရှုပုံကိုပြတယ်မြတ်စွာဘုရားဟောတယ်ထွက်လေဝင်လေရှုပုံကိုဟောပြီးတော့ရှုပုံဟောပြီးတဲ့အချိန်မှာမြတ်စွာဘုရားကတရားတွေ့ပုံမှာဟောတယ်အဲဒီမဟာသတိပဋ္ဌာနာတုတ်မှာဘယ်လိုဟောတယ်လဲလို့ဆိုတော့ သမုရိယဓမ္မာနုပတိဝါကာယသမိန်ဝိဟရတိဝေယဓမ္မာနုပတိဝါကာယသမိန်ဝိဟရတိသမုရိယဝေယဓမ္မာနုပတိဝါကာယသမိန်ဝိဟရတိအဓိပ္ပာယ်ကအဲ့ဒါလို့ရှုလို့မလို့ရှုအားကောင်းသမารိယလာတဲ့အခါကျတော့ရုပ်အပေါင်းကိုရုပ်အပေါင်းမျှပဲလို့ ရုပ်အပေါင်းရဲ့ဖြစ်ခြင်းနဲ့ဖြစ်ခြင်းရဲ့အကြောင်းကိုရှုလျက်လည်းနေတဲ့တဲ့ပြက်ချင်းနှင့်ပြက်ချင်းရဲ့အကြောင်းကိုရှုလျက်လည်းနေတဲ့တဲ့ယံဖာယံခါဖြစ်ခြင်းဖြစ်ခြင်းရဲ့အကြောင်းကိုရှုနေတယ်ယံခါပြက်ချင်းပြက်ချင်းရဲ့အကြောင်းကိုရှုနေတယ်အစရှိပြီဖြင့်တွေ့ပုံကိုပြောတယ်အယုတ်ဖြစ်တာလဲ သိတယ်တဲ့ပြက်တာလည်းသိတယ်တဲ့အဲ့ဒီရုပ်ဖြစ်ခြင်းရဲ့အကြောင်းလည်းသိတယ်တဲ့ပြက်ခြင်းပြက်ခြင်းရဲ့အကြောင်းလည်းသိတယ်တဲ့အဲ့လိုရှုရင်ねအဲ့ဒါလို့မိန့်ထားတော့သူဟာတည်ငြိမ်ယုံတမာတိရယုံဟုတ်ကဲ့လားသိမှုဝိပဿနာဉာဏ်ပါမလားဘူးလားပါလာတယ်ပါလာတော့အဲ့ဒီမှာ ဝိပဿနာ အနေနဲ့မြတ်စွာဘုရားမဟာသတိပဋ္ဌာနာသုံးပါအာနာပါနသတိကိုဟောဒီတော့ဝိပဿနာအနေနဲ့ကြတော့ဘယ်လိုရှုရမလဲအဲဒါလို့သမုဒိယဓမ္မ ानु ပတိဝေယဓမ္မ ानु ပတိဖြစ်ချင်းပြည့်ချင်းသိအောင်ဘယ်လိုရှုရမလဲလို့ဆိုတော့နှစ်နည်းရှိတယ် တနည်းကသုဒ္ဓဝိပဿနာနီးခေါ်တယ်လွယ်လွယ်ပဲခက်ခက်မဟုတ်ပါဘူးလွယ်လွယ်လေးရဲ့ထွက်လေဝင်လေထိတဲ့အခါကျတော့ထိတဲ့နေရာကိုထိတယ်လို့ပဲရှုထွက်လေထိပြန်တော့လည်းပဲထိတယ်လို့ပဲရှုထိတယ်ထိတယ်ထိတယ် ထိတိတတိမဟုတ်ဘူးနော်ထိတိတတိလို့ဆိုเสียလို့သလားပါကြောင့်ထိတာဒီပင်နှင်းသိနေတာမဟုတ်လားအဲ့ဒီသိတာလဲတတိပါလို့တာသိတာမဟုတ်လားအဲ့တော့ထိတယ်လို့သိနေတဲ့ကထိသိတတိအကုန်လုံးပါနေပြီမဟုတ်လားအဲ့တော့စိတ်ကအဲ့လိုဆိုเสียလို့သလားမလို့ဘူး အဲ့လိုထိတယ်ထိတယ်လို့ရှုပြီးတော့စိတ်လွင့်သွားရင် ပြန်မဆွဲနဲ့လွင့်တဲ့စိတ်ကိုလိုက်ရှုလွင့်တဲ့စိတ်ပျောက်သွားရင်အဲ့ဒီနှာသီးဝထိတာပဲပြန်ရှု ထိတယ်ထိတယ်လို့ရှုအဲ့ဒီကနေပြီးခန္ဓာကိုယ်ကဝေဒနာတစ်ခုပေါ်လာရင် ဝေဒနာကိုရှုဝေဒနာရှုသွားလို့ဝေဒနာကြော့သွားရင်ငြိမ့်သွားရင်နာသီဝထိတာပဲပြန်ရှု အဲ့ဒါလို့ရှုနေတော့မယ်အတန်တစ်ခုကြားရင်ကြားတယ်ကြားတယ်ရှုပြီးရင်နှာသီးဝထိတာပဲပြန်ရှုအဲ့ဒါလို့ဆိုတော့ထိတာတစ်ခုတည်းစူးစိုက်ရှုတာမဟုတ်တဲ့အတွက်အဲ့ဒီနေရာတွင်စိတ်ဆိုင်ပြီးတော့အလွန်ကြီးတည်ငြိမ်သွားတဲ့သဘောဖြစ်ပါဦးမလားမဖြစ်တော့ဘူးအဲ့ဒါလို့ဆိုလို့ရှိရင်သမထတက်တက်ဖြစ်မလား မဖြစ်တော့ဘူးတခြားပေါ်ရပေါ်ရရုပ်ပေါ်ရပေါ်ရနာမ်ကိုလည်းရှုတယ်မဟုတ်လားရှုတော့အဲ့ဒီနည်းအပြင်သမာဓိဖြစ်လာပြီဆိုလို့ရှိရင်တော့ထိသဘောရဲ့သမှုရိယဖြစ်ခြင်းဖြစ်ခြင်းရဲ့အကြောင်းပြည့်ခြင်းပြည့်ခြင်းရဲ့အကြောင်းလည်းသိနိုင်တယ်တခြားတခြားအရှုခံယုံနံနေရဲ့ဖြစ်ခြင်းပြည့်ခြင်းကိုမသိနိုင်ဘူးလားအဲ့ဒါလို့သိပြီဆိုလို့ရှိရင်ဝိပဿနာမဖြစ်ပေဘူးလားအဲ့တော့ဒီ အခုရှုတဲ့နည်းကဖောင်းနာပိန်နာရှုတာနဲ့သဘောအားဖြင့်အတူတူပဲဟုတ်တယ်မဟုတ်လားဖောင်းမှုပိန်မှုရှုတော့လည်းပဲဝမ်းပိုက်ကဖောင်းကြွတတ်တဲ့ဝါရောယုတ်ဝမ်းပိုက်ကပိန်ကျသွားတဲ့လှုပ်ရှားတဲ့ဝါရောယုတ်ထောက်ကန်တောင်းနေတဲ့ဝါရောယုတ်သူ့ကိုပင်နိုင်ထားပြီးတော့တခြားပေါ်ရပေါ်ရရှုတာမဟုတ်လား အဲ့တော့ဒီနေရာမှာထိတာကိုပင်နိုင်ထားလိုက်တာပဲမဟုတ်ပေဘူးလားအဲ့တော့ပင်နိုင်အာယုံပြောင်းလိုက်တာပဲရှိတယ်မဟုတ်လားအဲ့တော့ဖောင်းနာပိန်နာရှုတာနဲ့မတူဘူးလားဖောင်းနာပိန်နာရှုတာမှာတော့ဝါယောတတ္တိလွန်ကဲလို့ဝါယောယုတ်ကိုအခြေခံထားပြီးရှုလိုက်တာပင်နိုင်ဖြစ်ဒီမှာကြတော့ထိတယ်ထိတယ်လို့ရှုတဲ့အခါကြတော့ ပထဝီသတ္တိလွန်ကဲလို့ပထဝီသတ္တိရဲ့သဘောကိုအခြေခံထားပြီးတော့ရှုတဲ့သဘောပဲအဲ့တော့ဟိုဝါယောလဲပရမဒီမှာထိတယ်လို့ရှိတော့လဲဓာကြီးလေးပါပါဝင်တဲ့အတွက်ပရမမဟုတ်ပေဘူးလားအဲ့တော့ဒီတိုင်းရှုရင်ထွက်လေဝင်လေတွေထိရာရှုတာပင်ဖြစ်တော်လဲပဲဒီထွက်လေဝင်လေရှုမှုဟာဝိပဿနာမဖြစ်ပေဘူးလား ဖြစ်တယ်အဲအဲဒီလိုရှုနိုင်တယ်တခါတရံအဲဒီလိုပဲပေးရတယ်တချို့မှာ1 byte ဖောင်းတာပိန်တာမရှုတတ်လို့သို့မဟုတ်သူရဲ့လေရှုသွဲမှုကအဲ့ဒီကြအောင်မရောက်ဖဲနဲ့ရင်ကျိုင်းလောက်တင်ဖြစ်ဖြစ်နေလို့မလို့ဝမ်းဘက်ကတိတ်မလှုပ်ရှားတဲ့အခါကျတော့ तू မရှုနိုင်ဘူးမရှုတတ်ဘူးဖောင်းမှုပိန်မှုမထင်ရှားဘူးအဲ့ဒီပုံကိုကြတော့အဲ့ဒါလိုပဲလှည့်ပေးရပါတယ် ထိရာရှုထွယ်လေဝင်လေထိရာရှုအဲ့ဒါကိုပင်နိုင်ထားကြမှာထင်ရှားရဖြစ်ထင်ရှားထင်ရှားတဲ့ရုပ်ဟုသမျှနာမ်ဟုသမျှရှုအဲ့ဒါလိုပေးရတယ်ဒါဟာအာနာပါနကိုထွက်လေဝင်လေကိုဝိပဿနာနည်းအရာရှုတာဟုတ်ကဲ့လားဒီတော့အဲ့ဒီမှာသမာဓိ ရအောင်ဆိုပြီးတော့ဝိပဿနာမရှိရင်ကြိုတင်ပြီးတော့ထူထောင်တမာရီထူထောင်တဲ့အနေနဲ့တမထများအထုတ်သေးလားမထုတ်တော့ဘူးမထုတ်လို့မလို့ဒီနည်းကိုသုဒ္ဓဝိပဿနာနည်းလို့ခေါ်တယ်ဒီနည်းအထုတ်တဲ့ယောဂီကိုသုဒ္ဓဝိပဿနာယာနိကဝိပဿနာတက်တဲ့အထုတ်သူအဲဒါလို့ခေါ်တယ် နားလည်ပြီနော်အာနာပါနကိုဝိပဿနာဖြစ်အောင်အာထုတ်နည်းဟုတ်ကဲ့လားဒါသုဒ္ဓဝိပဿနာနည်းနောက်တစ်ခုကကျမ်းဂန်အများဆုံးဖော်ပြတဲ့နည်းအဲ့ဒီထိရာကိုပဲရှုပထမ စိတ်လွတ်နာထွက်တာတွေမရှုနဲ့ထိရာကိုပဲသမထကမ္မထာအနေနဲ့ရှုအဲ့ဒါလိုသမထကမ္မထာအနေနဲ့ထိတဲ့နေရာကိုထိတယ်ထိတယ်လို့ရင်လည်းရှုထွက်တယ်ဝင်တယ်လို့ရင်လည်းရှုထွက်တယ်ဆိုတာလည်းထိမှပဲထွက်မှန်းသိတာမဟုတ်လားဝင်တယ်ဆိုတာလည်းထိမှပဲဝင်မှန်းသိတာမဟုတ်လားအဲ့ဒါထွက်တယ်ဝင်တယ်လို့ရင်လည်းရှုထိတယ်ထိတယ်လို့ရှုသူ့ကိုပဲတတ်တတ်ရှုသမထအနေနဲ့ အဲ့လိုရှုလို့တမာရိရလာပြီဇံအခြေအနေထိစိတ်တည်ငြိမ်မှုအားကောင်းလာပြီဆိုတဲ့အခါကျတော့အဲ့ဒီတမာရီထဲမှာပျော်ပိုက်မနေပဲနဲ့အဲ့ဒီဇံကထလိုက်ဆိုလိုတာကတမာရီဖြစ်လိုက်ဖြစ်လိုက်ပြီးတော့အဲ့ဒီတမာရီရစဉ်ဇံဖြစ်နေတဲ့အချိန်ကစိတ်တည်ငြိမ်နေတဲ့အချိန်မှာ စိတ်ဟာတည်ငြိမ်နေပြီဆိုလို့ရှိရင်နှစ်သိမ့်ဝမ်းမြောက်မှုတွေချမ်းသာမှုတွေဒါတွေဖြစ်မလာဘူးလားဖြစ်လာတယ်ဖြစ်လာတော့အဲ့ဒီစိတ်တည်ငြိမ်စဉ်ဇာအခြေအနေတုန်းကဖြစ်ပေါ်တဲ့နှစ်သိမ့်ဝမ်းမြောက်မှုအဲ့ဒါပြန်ပြီးတော့ရှုနှစ်သက်တယ်နှစ်သက်တယ်နှစ်သက်တယ်ဝမ်းသာတယ်ဝမ်းသာတယ်ချမ်းသာတယ်အဲ့လိုရှုအဲ့လိုရှုပြီးတော့မှတခြားအခုယောဂီတို့ရှုသလို ရုပ်ထင်ရှားရင်ရုပ်ကိုရှုနာမ်ထင်ရှားရင်နာမ်ကိုရှုပြီးတော့တခါဒီဟာကိုပဲပြန်ပြီးတော့ပြန်ရှုနှစ်သက်တယ်ဝမ်းမြောက်တယ်နှစ်သက်တယ်ဝမ်းမြောက်တယ်ချမ်းသာတယ်အဲ့လိုရှုဒီလိုရှုရင်နှစ်သက်မှုဝမ်းမြောက်မှုဆိုတာပရမတရားပဲချမ်းသာတယ်ဆိုတဲ့ဒုက္ခဝေဒနာလည်းပရမတရားပဲအဲ့တော့ရှုပါများတဲ့အခါကျတော့အဲ့ဒီနှစ်သက်ဝမ်းမြောက်မှုပရမတရားဒုက္ခဝေဒနာပရမတရားတို့ရဲ့ဖြစ်မှုပြက်မှုတွေ့မလာနိုင်ဘူးလား တွေ့လာနိုင်တယ်အဲ့ဒါလိုတွေ့တယ်အဲ့ဒီကနေပြီးဆက်သွားတဲ့အခါကျတော့ဝိပဿနာလမ်းကြောင်းပေါ်ရောက်သွားတယ်အဲ့ဒါကြတော့ဘာခေါ်တယ်လဲလို့ဆိုတော့သမထအခြေခံပြီးမှဝိပဿနာပြောင်းပြီးအထုတ်တယ်လို့ခေါ်တယ်ပထမသမารိယအောင်ထွက်လေဝင်လေထိရသို့မဟုတ်ဝင်မှုထွက်မှုကိုပဲရှုတယ် တမာရီဖြစ်လို့ဇန်တမာရီအချိန်တွေထိရသွားမှပဲဝိပဿနာပြောင်းရှုလိုက်တဲ့ပရမပရမတရားကိုနေတဲ့ဝမ်းမြောက်မှုရှုတယ်ချမ်းသာတာရှုတယ်တခြားပေါ်ရပေါ်ရရှုတယ်ရှုပြီးဒါပဲပြန်ရှုတယ်အဲ့ဒါကိုတော့သမထရှိသွားရှိသောဝိပဿနာလို့ခေါ်တယ်သမထပုပ္ပင်္ဂမဝိပဿနာ သမထကိုရအောင်ဘာနဲ့အခြေခံတယ်လဲအာနာပါနတတိသမထကမ္မထာနဲ့အခြေခံတယ်အရပြီးတဲ့အခါကျတော့အဲ့ဒီတမာရီဖြစ်နေစဉ်ဇံဖြစ်နေစဉ်အခါတုန်းကပါဝင်နေတဲ့ပီတိဒုက္ခနေတဲ့ဝမ်းမြောက်မှုချမ်းသာမှုစသည်ကို ရှုတယ် အဲ့ဒါကိုဘာခေါ်လဲလို့ဆိုတော့ဇံမှထပြီးတော့ဇံနှင့်ရှင်သောတရားတို့ကိုဝိပဿနာ ရှုတယ်လို့ခေါ်တယ်ဇံခွာလိုက်တယ်ပြီးတော့မှဇံမှပါဝင်တဲ့တရားတွေကိုပိဋိဒုက္ခဆိုင်တဲ့တရားတွေကို ရှုတယ်အဲ့ဒီပိဋိဒုက္ခကအဲ့ဒီဇံနဲ့မှပါလို့သူ့ကိုဇံနဲ့ရှင်တဲ့တရားလို့ခေါ်တယ်ဒါကြောင့် ဇာနာဝုဋ္ဌိတဝါဇာနာတံပယုတ်တဓမ္မေဝိပတ္တိဇာန်ကထပြီးတော့ဇာန်နဲ့ရှင်တဲ့တရားတွေကိုရှုတယ်တဲ့။ဘာနည်းခေါ်သလဲ။သမထပုပ္ပင်္ဂမဝိပဿနာ။နောက်သမထပုပ္ပင်္ဂမဝိပဿနာနည်းတစ်ခုရှိသေးတယ်။ နောက်နေ့ရပါလဲလို့ဆိုတော့ခုနလိုပဲပထမဇံရအောင်သမထအာထုတ်ဇံဆိုတာစိတ်တည်ငြိမ်မှုတမာရီအာကောင်းအာထုတ်ပြီးတော့မှအဲ့ဒီဇံမှထပြီးတော့ဇံနဲ့ရှင်တဲ့တရားကိုမရှုဘူး။ဘာရှုတယ်လဲဆိုတော့တခြားယုတ်နံတွေကိုရှုတယ် တခြားထင်ရှားဖြစ်ပေါ်ရာယုံနာတွေကိုရှုတယ်သမထအားထုတ်လိုက်လို့ဇန်သမารိဖြစ်လာပြီဆိုတော့စိတ်ကတည်ငြိမ်သွားပြီစိတ်တည်ငြိမ်သွားပြီဆိုတော့စိတ်ဟာ စင်ကြဲမသွားဘူးလားစိတ်တဝိတ္တိဖြစ်သွားရော စိတ်ထဲမှာလောဘဒေါသမောဟကိလေသာ အငြိအကျဲမရှိဘူးဆိုတော့အဲ့ဒီစင်ကြဲတဲ့စိတ်ထဲမှာပါတဲ့အသိဉာဏ်ဟာထက်မလာဘူးလား ထက်လာလို့ရှိရင်တခြားယုတ်တခြားနာထင်ရှားဖြစ်ပေါ်ရာယုတ်ထင်ရှားဖြစ်ပေါ်ရာနာတွေလိုက်ရှုလိုက်မဲ့ဆိုရင်အဲ့ဒီယုတ်နာတို့ရဲ့သဘာဝလက္ခဏာတာမညလက္ခဏာမသိနိုင်ဘူးလားသိနိုင်တယ်ဖြစ်မှုပြည့်မှုမမြဲစင်းရဲကိုသိနိုင်တယ်အဲ့ဒါလိုရှုတာအဲ့ဒီတခြားယုတ်တခြားနာတွေကိုရှုတာကိုကျမ်းဂန်ကဘာခေါ်သလဲဆိုတော့ပကိဏကသင်္ခါရကိုရှုတယ်တဲ့ ဇန်နဲ့ရှင်တဲ့တရားကိုရှုတာမဟုတ်ဘူးဇန်ကထပြီးတော့တခြားထင်ရှားရထင်ရှားရဖြစ်ပေါ်ရရုပ်ကိုရှုတယ်ဖောင်းနာပိန်နာတွေ့ဖောင်းနာပိန်နာရှုမယ်နာရာတွေ့နာရာရှုမယ်စဉ်းစားရာတွေ့စဉ်းစားရာရှုမယ်စိတ်ကူးရာတွေ့စိတ်ကူးရာရှုမယ်အဲ့ဒီတခြားရုပ်နာသင်္ခါရတွေကိုရှုတာကို ပကိဏကသင်္ခါရကိုရှုတယ်လို့ခေါ်တယ်အဲ့ဒါလိုရှုခြင်းအပြင်လည်းပဲ အဲ့ဒီအရှုခံယုံနာတို့ရဲ့ဖြစ်မှုပြက်မှုကိုသိတဲ့အခါကျတော့ဝိပဿနာဉာဏ်ဖြစ်ကြရောဟုတ်လားအဲ့ဒါလေသမထရှိသွားရှိသောဝိပဿနာပဲမဟုတ်လားနော်သမထရှိသွားရှိတဲ့ဝိပဿနာဘယ်နှခုလဲအခုပြောတာနှခုနော်ပထမတစ်မျိုးကဇံရအောင် သမထအာထုတ်ရပြီးတဲ့အခါဇာမထဇံဖဲပြီးတော့ဇံနဲ့ရှင်နဲ့တရားတွေပိဋိဒုက္ခစတဲ့တရားတွေကိုရှုအဲ့ဒါကတဏီနောက်တဏီကဇံရအောင်အာထုတ်ဇာမထပြီးတဲ့အခါကျတော့ဇာနဲ့ရှင်တဲ့တရားကိုမရှုဘဲနဲ့တခြားယုတ်တခြားနံခေါ်တဲ့ပကိဏကသင်္ခါရကိုရှု ပဂိဏကသင်္ခါရဆိုတာအထွေထွေယုံနံတွေကိုပြောတာအထွေထွေယုံနံတွေကိုပြောတာစာကတော့ပြိုးပြွမ်းသင်္ခါရလို့ခေါ်တယ်ပြိုးပြွမ်းသင်္ခါရလို့ခေါ်တယ်အဲ့ဒါလည်းပဲသမထပုပ္ပင်္ဂမဝိပဿနာဒီတော့ဒီနေရာမှာဘာတတိထားเสียလို့တလဲဆိုတော့ ထွက်လေဝင်လေတက်သက်ရှုလို့ဝိပဿနာဖြစ်တာမဟုတ်ဘူးဒါသတိထားဖို့မဟုတ်ဘူးလားဘာကိုရှုလို့ဖြစ်တာလဲဇမ္မာရှိတဲ့ပိဋိဒုက္ခဆိုင်တဲ့တခြားတရားတွေကိုရှုတယ်ပဂိဏကသင်္ခါရရှုတယ်ဒါကြောင့်ဝိပဿနာဖြစ်တာ ထွက်လေဝင်လေတက်တက်ပဲရှုနေရင်တော့ဘာပဲဖြစ်မလဲသမထပဲဖြစ်မယ်ဟုတ်ကဲ့လားနောက်တစ်ခါအဲအဲ့ဒါလေးဘုန်းကြီးကစကားလေးကြံနေလို့ပြောချင်တာပါနောက်တစ်ခါဒီအာနာပါနရှုရင်းနဲ့ဝိပဿနာဖြစ်ပုံကိုမြတ်စွာဘုရားကိုယ်တော်တိုင်ဟောထားတာတွေထဲမှာရှိတယ် အာနာပါနစတုပ္ပ၄ပါးပထမစတုကမှ၄ပါးဒုတိယစတုကတတိယစတုကစတုထစတုကမှ၄ပါးအလုံးဆိုလို့ရှိရင်16ပါးအဲ့ဒီမှာဟိုဝိပဿနာဖြစ်ပုံတွေဟောအဲ့ဒီမှာလည်းပဲဝိပဿနာဖြစ်တယ်ဆိုတာထွက်လေဝင်လေရှု တက်တက်ကိုရှုနေလို့ဖြစ်တာကိုမြတ်စွာဘုရားမဟောဘူးအဲဒါလို့ရှုပြီးတော့ခုနပြောလို့ဇံရပြီးရတဲ့ဇံကထပြီးတော့ပီတိကိုရှုတယ်ဝမ်းမြောက်မှုကိုရှုတယ်စိတ်ကိုရှုတယ်အစရှိသည်ဖြင့်အဲ့ဒါတွေရှုမှဝိပဿနာဖြစ်တာဒီတော့မှတ်ဖို့ပါထွက်လေဝင်လေတက်တက်ရှုယုံနဲ့တော့ ဝိပဿနာမဖြစ်သမထပဲဖြစ်တယ်ဟုတ်ကဲ့လားသူ့ရှုရင်ကနေပြီးဇန်သမารိသမုတ်ဇန်အောက်တဆင်းတဆင်းနိုင်တဲ့ဥပ္ပစာရသမารိအဲ့ဒီသမารိရတဲ့အခါကျတော့မှစိတ်ကတိတ်တည်ငြိမ်လာတော့အဲ့ဒီတည်ငြိမ်တဲ့စိတ်ထဲကထွက်ပြီးတော့မှခန္ဓာကိုယ်မှာဖြစ်ပေါ်တဲ့ရုပ်တွေနာမ်တွေလိုက်ပြီးရှုတဲ့အခါကျတော့ အဲ့ဒီရုပ်တွေနန္ဒရဲ့အဖြစ်အပျက်ကို သိတာမြင်တာဝိပဿနာဉာဏ်ဖြစ်တာဟုတ်ကဲ့လားဒါကြောင့်ကျမ်းဂန်မှာအာနာပါနသတိကမ္မထံစီးပြန်းနေဆိုလို့ရှိရင်တတိပဋ္ဌာန်၄ပါးပြည့်စုံစေတယ်လို့ဒီလိုဆိုထားတာဟာထွက်လေဝင်လေတက်တက်ရှုယုံနဲ့ပြည့်စုံနိုင်တာကို ပြောတာမဟုတ်ဘူးဟုတ်ကဲ့လားထွက်လေဝင်လေရှုတာကိုအခြေခံပြီးတော့မှ တခြားရုပ်တွေနာမ်တွေကို ရှုတဲ့အတွေ့တတိပဋ္ဌာန်၄ပါးဖြစ်တာကိုပြောတာထလေဝင်နေရှုပြီးတော့ဥပ္ပဇာရသမารိဇန်နိဝါအာကောင်းတဲ့သမารိသို့မဟုတ်အပနာသမารိဇန်သမารိရတဲ့အခါမှာအဲ့ဒီကနေပြီးတော့ထပြီးတော့ ထင်ရှားရာယုတ်ထင်ရှားရာနာမ်ကိုရှုအဲ့ဒါလိုရှုတဲ့အခါမှာတမာရီအားကောင်းနေပြီဖြစ်တဲ့အတွက်အဲ့ဒီယုတ်နဲ့နာမ်ရဲ့သဘာဝကိုအမှန်တိုင်းသိတာဟုတ်ကဲ့လားအဲ့ဒါကိုပဲအဲ့လိုရှုတဲ့အခါမှာဝေဒနာရှုမရင်ဝေဒနာနုပဒနာဖြစ်တာပေါ့နာရာကျင်နာကြိုက်တာခဲတာရှုရင်ဝေဒနာနုပဒနာဖြစ်တာပေါ့ဝမ်းသာတာဝမ်းနေတာရှုရင်လည်းဝေဒနာနုပဒနာဖြစ်တာပေါ့ ထွက်စိတ်လွန်စိတ်စဉ်းစားစိတ်ရှုမိရင်ဆွဲထွက်တယ်ထွက်တယ်လွတ်နေလွတ်နေရှုမိရင်စိတ်ဓာနုပါဒနာတတိပဋ္ဌာန်ဖြစ်တာပေါ့ဓမ္မမဟုတ်ခန္ဓာကိုယ်ကဖောင်းတာပိန်တာရှုမိရင် ဖြစ်စေလက်လှုပ်တာရှားတာရှုမိရင်ဖြစ်စေကာယ ानु ပဒနာတတိပဋ္ဌာန်ဖြစ်တာပေါ့မြင်နာကြားတာရှုမိရင်ဓမ္မ ानु ပဒနာတတိပဋ္ဌာန်ဖြစ်တာပေါ့ဟုတ်ကဲ့လားအဲ့တော့ထွက်လေဝင်လေရှုယုံနဲ့တတိပဋ္ဌာန်၄ပါးပြည့်စုံတာမဟုတ်ဟုတ်ကဲ့လား ထွက်လေဝင်လေရှုမှုကိုအခြေခံပြီးတော့သက်ဆိုင်ရာယုတ်ဝေဒနာစိတ်ဓမ္မတို့ကို ရှုမှပဲတတိပဋ္ဌာန်၄ပါးပြည့်စုံတယ်ဒါလေးနားလည်ထားဖို့ဒီတော့တခါဒီနေရာမှာတခုရှိတယ်ဘုန်းကြီးတို့ပြောခဲ့တယ် အနုပန္ဒနာနီအဲဂဏနာနီအနုပန္ဒနာနီဖုဒနာနီစသည်လေအဲ့ဒီမှာပြောခဲ့တယ်အမှဘုန်းကြီးကဒါတွေပြဖို့ရည်ရွယ်ချက်မရှိပါဘူးအရင်တစ်ပတ်ကလည်းဘယ်နဲ့ကြောင့်ရောက်သွားတယ်မသိဘူးဒါနဲ့ပဲအစတောင်းလိုက်သိမ့်ပေးနေရတာနည်းနည်းအစာလေးတွေရှိရှိတဲ့နေရာတွေနည်းနည်းလိုက်သိမ့်ပေးနေရတာဒီတော့အဲ့ဒီမှာ ကရဏာနည်းဆိုတာဘုန်းကြီးတို့ပြိဿသိပြီမလောက်တာလဲရေတွက်တာဟုတ်လားအဲ့ဒီရေတာလည်းပဲထိတိုင်းထိတိုင်းရေရတာဟုတ်လေဝင်တာထွက်တာသိတယ်ဆိုတာထိလို့သိတာမဟုတ်လားမထိဘဲနဲ့သိပါမလားမသိဘူးအဲ့တော့ဝင်လာလို့ထိပြန်တော့1ထွက်သွားလို့ထိပြန်တော့1နောက်တစ်ခါဝင်လာလို့ထိပြန်တော့2 နောက်တစ်ခါထွက်သွားလို့ထိပြန်တော့နှစ်အဲ့ဒါလို့ရှုရတာဒါကရဏာနီအနုပါဏနာနီမှာဘုန်းကြီးပြောခဲ့တယ်ကျမ်းဂန်ကအနုပါဏနာနီဆိုတာထွက်လေဝင်လေရဲ့အစအလယ်ဆုံးသိအောင်ရှုတဲ့လိုက်ပြီးသိအောင်ရှုတဲ့နီအနုပါဏနာကို အနုဂမနအစဉ်လိုက်တယ်လို့ဒီလိုဖွင့်တယ်ဒါကတော့ ကျမ်းဂန်ဖွင့်လို့ပို့လို့ပဲအစဉ်လိုက်တယ်လို့ခေါ်ရတာပါဗန္ဒနာဆိုတာဖွဲ့ချီထားတယ်လို့လည်းအဓိပ္ပာယ်ရှိတယ်ဘုန်းကြီးသဘောကျတာတော့အနုဗန္ဒနာအစဉ်အမြဲလေးဝင်ရထွက်ရမှာ စိတ်ကိုချီထားတယ်လို့အဲ့ဒီအဓိပ္ပာယ်ပိုးပြီးသဘောကျအတိုင်းမဲ့ကျမ်းဂန်ကတော့ထွက်မှု လေရဲ့အစအလယ်ဆုံးထွက်လေဝင်လေရဲ့အစအလယ်ဆုံးကိုသိအောင်ရှုတာကိုအနုပါဏနာနေတဲ့ဒါပေမဲ့အရင်ခါပြောခဲ့သလိုသတိပေးထားတာရှိတဲ့အကျမ်းကဝင်လေရဲ့အစဟာနာသီဝအလယ်ဟာယင်ကြိုက်အဆုံးဟာ ချက်ထွက်လေရဲ့အစဟာချက် အလဲဟာယင်ကြိုက်အဆုံးဟာနာသီဝအဲ့ဒါလိုရှိတယ်လို့ကျမ်းဂန်ကဖော်ပြထားပါတယ်ဒါပေမဲ့အဲ့ဒီနောက်လိုက်မရှိရဘူးလို့ပြောခဲ့တယ်မဟုတ်လားအဲ့ဒီနောက်လိုက်ရှိရင်ဘာဖြစ်တယ်လဲဆိုတော့စိတ်လွင့်နေမတည်ငြိမ်ဘူးအကျမ်းကလည်းအဲ့ဒါကိုသတိပေးထားတာပါဝိသုရိမကလည်းပဲဒီလိုအစအလယ်ဆုံးရှိတယ်အနုပါဏနာနီးဆိုတဲ့အတွက် ထွက်လေဝင်လေနောက်အစအစလည်းဆုံးသိအောင်ရှုရမယ်ဆိုတဲ့ပြင်အဲ့ဒါလို့လိုက်ပြီးရှုရမှာမဟုတ်ပါဘူးဒါဖြင့်ဘယ်လိုအစအလယ်ဆုံးဖြစ်အောင်သိအောင်ရှုရမှာလဲလို့ဆိုတော့လေထိတဲ့နေရာလေးကိုစိတ်မြဲမြဲကတ်ထားလိုက်ပါတဲ့ကတ်ထားတော့အဲ့ဒီထွက်လေဝင်လေစထိတာလေးလည်းသိတယ်ထိနေစေ ပျောက်မသွားသေးခင်ဆုံးမသွားသေးခင်လည်းသိတယ်နောက်တစ်ခါထွက်လေဝင်လေဆုံးသွားတော့လည်းပဲသိတယ်အဲ့ဒီနေရာလေးမှာဥပမာဆိုပါစို့အသက်ရှူလိုက်ပြီရှူလိုက်တယ်ဆိုတော့တခါတရံရှည်ရှည်ရှူတော့ကြာကြာတာပေါ့တိုးတိုးရှူတော့မြန်တာပေါ့ဟုတ်တယ်မလားအဲ့တော့ရှည်ရှည်ရှူတာကဥပမာဆိုကြပါစို့ရှည်ရှည်ရှူလိုက်တဲ့အတွက်3စက္ကန့်ကြာမယ်ဆိုလို့ရှိရင်အဲ့ဒီ3စက္ကန့်လုံးလုံး ရှူလေထိရာနေရာမှာပဲစပြီးရှူတာလဲသိအောင်ကတ်ထားပါရှူတာအဲ့ဒီထိတဲ့နေရာကဆုံးမသွားမသေးမချင်းလဲကတ်ထားပါနောက်ရှူတာဟာအဲ့ဒီလေထိရာနေရာကလွန်သွားပြီးတော့ဆုံးသွားတာလဲသိအောင်ရှူပါဒါပြောတာသဘောပေါက်တယ်နော်ဟိုအထဲလိုက်ရမှာမဟုတ်ဘူးအပြင်လိုက်ရမှာမဟုတ်ဘူးထိတဲ့နေရာလေးမှာပဲ ထိနေတခိုက်ကလေးစတာလဲအစထိတာလဲသိပါစေ ထိစဲမှလည်းသိပါစေအဆုံးထိသွားတာလဲသိပါစေအဲ့ဒါကိုအစအလယ်ဆုံးထိကြပါထိအောင်ရှုရတယ်လို့ကျမ်းဂန်ကသေချာသတိပေးထားပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီရင်ကြိုင်းနေချက်တွေလျှောက်ပြီးလိုက်မစိုးလို့အဲလိုက်ရင်စိတ်ပြန့်လွင့်နေပူလောင်နေပင်မနေအဲ့ဒါအနုပါဒနာနည်းသဘောပေါက်ပြီနော်။ ဒီတော့ဖုဒနာနီးထိတာကိုရှုတဲ့အဲ့ဒါကျမ်းဂန်မိန်တယ်ဖုဒနာအပြင်ထပနာနီးဆိုတာလည်းပဲကျမ်းဂန်ကဖော်ပြသေးတယ်ထပနာဆိုတာထားဝင်ပဲရဲ့ပစောက်ရဲ့နားငယ်ရဲ့ထပနာထပနာဆိုတာထားတယ်လို့အဓိပ္ပာယ်ရတယ်ထားတယ်ဆိုတာ စိတ်ကိုအာယုန်နဲ့မှမြုပ်ဝင်နေအောင်ထားတာကိုထပနာခေါ်တာထပနာဆိုတာဘယ်လိုဟာလဲမြုပ်ဝင်နေအောင်ထားတာထပနာဒီတော့မြုပ်ဝင်နေတယ်ဆိုတာစိတ်တည်ငြိမ်နေတာလားပြန့်လွင့်နေတာလား တည်ငြိမ်နေတာမှနည်းနည်းအားကောင်းတဲ့တည်ငြိမ်လားအများကြီးအားကောင်းတဲ့တည်ငြိမ်မှုလားအဲ့တော့အဲ့ဒါဇံဖြစ်မနေပေဘူးလားအဲ့ဒါထပနာဆိုတာဇံကိုပြောတာဒါကြောင့်မလို့ကျမ်းဂန်ကထပနာဆိုတာအပ္ပနာပါပဲတဲ့အပ္ပနာဆိုတာဇံပဲအပ္ပနာကိုမြန်မာကသက်ဝင်တည်နေခြင်းလို့ဒီလိုဘာသာပြန်တယ် အင်္ဂလိပ်က absorption လို့ဘာသာပြန်တယ်ဒါအင်္ဂလိပ် absorption ဆိုရင် သိနားလဲတာပဲ the mind is deeply absorbed into the object စိတ်ဟာအာယုန်ထဲမှာနဲ့နဲ့ကြီးမြုပ်ဝင်နေတယ်အဲ့ဒါအပ္ပနာပဲအဲ့ဒါကြောင့် absorption လို့ဆိုတော့အဲ့ဒါဇံမဲ့ပြောကျင်တာတော့ထပ်ပနာဆိုတာဇံကိုပြောတာပဲ ကျမ်းဂန်ကအပ္ပနာလို့သုံးတယ်ဒီတော့အဲ့ဒီထပ္ပနာဟာအာထုတ်တဲ့နီးလားအာထုတ်လို့ရတဲ့နီးကိုပြောတာလားရတဲ့နီးကိုပြောတာအာထုတ်တဲ့နီးပြောတာမဟုတ်ဘူးဟုတ်ကဲ့လားအဲ့တော့ရှေ့ကဖုတနာဆိုတာထိတာကိုရှုတဲ့နီးတဲ့အဲ့ဒါကလည်းပဲတီးချာ သူ့ကိုအာထုတ်နေစရာမလိုပါဘူးတဲ့ဂဏနာနီးနဲ့အာထုတ်လဲထိတာရှုရတာပါပဲတဲ့ဟုတ်သလားအနုဗန္ဒနာနီးနဲ့ရှုတော့လည်းပဲထိတာရှုရတာပါပဲတဲ့မဟုတ်ဘူးလားအဲ့တော့ဂဏနာနီးနဲ့ထိတာကိုတစ်လို့ရေတွက်တော့ရေတွက်ခြင်းဂဏနာနီးလည်းပါတယ်ထိမှုပုဒ္ဒနာနီးလည်းပါတယ်ဟုတ်တယ်မဟုတ်လားတခါအနုဗန္ဒနာနီးကလည်းပဲ ထိတာထိနေတဲ့ခိုက်မှာအစအလက်ဆုံးသိအောင်ကပ်ပြီးရှုတော့ထိတဲ့ဖုဒနာနီးလဲပါတယ်အစဉ်ကပ်ပြီးရှုတဲ့အနုဘာနနာနီးလဲပါတယ်မပါဘူးလားပါတယ်အဲ့တော့ဖုဒနာနီးဆိုတာလဲတိချာရှုနေစရာမလိုပါဘူးတဲ့ကဏနာနီးအနုဘာနနာနီးတို့ရှုလိုက်ပြီဆိုရင် ဖုဒနာနီးပါဝင်သွားတော့တာပါပဲတဲ့အဲ့ဒီနီးသုံးနီးနဲ့ရှုရင် ထပနာခေါ်တဲ့အပ္ပနာရောက်တော့တာပါပဲတဲ့ထပနာခေါ်တဲ့အပ္ပနာကိုရောက်တော့တာပါပဲအပ္ပနာရောက်တော့တာပဲပဲဆိုတာဘာဆိုလို့တာလဲဇန်ရတော့တာပါဒါပြောတာမဟုတ်လားဇန်ဆိုတာအဲ့ဒါပြောတာဒါဖြင့်ဘုရားအများပြောနေတဲ့မြေရှုမိုးပြန်နေတာရေပေါ်လမ်းလျှောက်တဲ့တောင်ကြီးဖောက်သွားတဲ့တကိုးတွေဖန်ဆင်းနေဆိုတာတော့အဲ့ဒါဇံမဟုတ်ဘူးလားလို့မေးเสียရှိတယ် အဲ့ဒါကဇံအဆင့်မကတော့ဘူးဇံကိုအခြေခံပြီးဆက်အားထုတ်တဲ့အဘိညာဉ်ရောက်သွားပြီဟုတ်ကဲ့လားဘယ်ရောက်သွားပြီလဲအဘိညာဉ်ရောက်သွားပြီအဲ့ဒီအဘိညာဉ်ကဇံအားကောင်းတဲ့ဇံပေါ်မှာ အခြေခံပြီးတော့အထုတ်ပြီးယူရတယ်အဲဇံတက်တဲ့သဘောကတော့ခုနပြောလို့စိတ်ဟာအာယုံတစ်ခုတည်းမှာစိုက်ပြီးမြုပ်ဝင်နေတာကိုအဲ့ဒါ ဇံခေါ်တယ်အဲ့ဒါကိုပဲအပနာလို့တစ်မျိုးသုံးတယ်အဲ့ဒါကိုရည်ရွယ်ပြီးထပနာလို့ဒီမှာသုံးတယ်ဒါပေမဲ့တချို့ကထပနာကိုနီးတနည်းလို့အဲ့ဒီလိုအောင်မေ့နေကြတယ်ထပနာဟာအပနာပဲဆိုတာသဘောမပေါက်တော့နီးတနည်းမဟုတ်ဘူးဒီတော့နောက်တစ်ခုဘဟုတုတ္တလေးပြောပြရစေဦးပြောအောင်လားမဆရာတွေများရင်တော့ငိုက်ကုန်လိမ့်မယ် ဟမ်ဝိသရိမေမှာကအဲ့ဒီထပ်ပနာနောက်ကတန်လက္ခဏာဆိုတာပါတယ်အဲ့ဒါလည်းတချို့ကတန်လက္ခဏာလည်းနီးလို့အောင်မိတယ်မဟုတ်ဘူးတန်လက္ခဏာဆိုတာတရေသလာနှလုံးစင်ကာကြီးနဲ့ခါခွေးစင်နာကြီးချာနာတန်လက္ခဏာတန်လက္ခဏာကိုဝိသုဒ္ဓိကဝိသုဒ္ဓိမကတူတူပဲဖွင့်ပြတယ်တန်လက္ခဏာဆိုတာဝိပဿနာပြောတာပါတဲ့ ဒီလိုပဲပြောတာဝိပဿနာကိုပြောတာပါတဲ့အခုယောဂီတို့ကြွားတယ်လှမ်းတယ်ခြားတယ်ရှုတဲ့အခါကျတော့ကြွားရုပ်ကလေးတွေအစဉ်စဉ်ဖြစ်ဖြစ်ပြီးတော့ပျောက်ပျောက်သွားတာလှမ်းရုပ်ကလေးတွေအစဉ်စဉ်ဖြစ်ဖြစ်ပြီးပျောက်ပျောက်သွားတာခြားရုပ်ကလေးတွေအစဉ်စဉ်ဖြစ်ဖြစ်ပြီးပျောက်ပျောက်သွားတာအဲ့ဒါလေးတွေတွေ့တာဟာအဲ့ဒါတန်လက္ခဏာပဲအဲ့ဒါဝိပဿနာပဲညပိုအနိစ္စဆုံးအလွယ်ကူဆုံးဘုန်းကြီးပြောမယ် ယောဂီတို့လက္ခဏာရေးသုံးပါးဆိုတာကြားဘူးတယ်မဟုတ်လားဘာတွေတော့အဲ့ဒီလက္ခဏာရေးသုံးပါးနဲ့တန်လက္ခဏာနဲ့အတူတူပဲအတူတူပဲဒီတော့လက္ခဏာရေးသုံးပါးကိုသိတဲ့ဉာဏ်ကိုတန်လက္ခဏာလို့ခေါ်တယ်ဒါကြောင့်ဝိသုရိမကဝိပဿနာလို့ဖွင့်ပြတာ မမြဲတဲ့သဘောရှူရင်ရှူရင်နဲ့ရုပ်ရဲ့မမြဲတဲ့သဘောရှူရင်ရှူရင်နဲ့နာရဲ့မမြဲတဲ့သဘောသိတယ်တဲ့ဆင်းရဲတဲ့သဘောသိတယ်ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောသိတယ်အဲ့ဒါလက္ခဏာကြီး၃ပါးပဲအဲ့ဒါကိုသိတဲ့ဉာဏ်ကိုဝိပဿနာခေါ်တာမဟုတ်လားအဲ့တော့ဒီတန်လက္ခဏာလဲအဲ့ဒီလက္ခဏာကြီး၃ပါးသိတာကို ပြောတာပဲဒါကြောင့်ဝိပဿနာဟုတ်ကဲ့လား ဒါဖြစ်ရင်အဲ့ဒီဝိပဿနာဉာဏ်နေတဆင့်ဆင့်မြင့်တက်သွားလို့မလို့ထိတ်ဆုံးဝိပဿနာဉာဏ်ရောက်သွားပြီးတော့ထိတ်ဆုံးဝိပဿနာလွန်သွားပြီဆိုတော့ဘာဖြစ်မလို့ရွံပြန်ကြတော့ဝိပဿနာဆုံးရင်မဲ့ပဲမဟုတ်လားဟုတ်တယ်မဟုတ်လားဝိပဿနာဉာဏ်ဆုံးပြီဆိုလို့ရှိရင်မဲ့ဉာဏ်ရတာမဟုတ်လားမဲ့ဉာဏ်ရပြီးချက်ချင်းဖူဉာဏ်ရတယ် ဖူညံရပြီးတဲ့အခါကျတော့မှမိမိရတဲ့တရားပြန်ဆင်ញင်တဲ့ပစ္စုခဏဉာဏ်ဖြစ်တယ်မဟုတ်လားဟုတ်သလားရှင်းနောက်လျောလင်းပုထုဇဉ်ຫນွယ်ဝင်ပြတ်တော်သည်ပုထုຫນွယ်ပြအငိမ့်ဒဆိုင်လာမဲ့ဖို့မည် မဖို့ပြည်လင်းပြန်စင်ခြင်းဤတွင်ပစ္စဝေမီဟုတ်သလားဒီတော့ဝိပဿနာဉာဏ်ဆုံးသွားလို့အငိမ့်တတ်ထဲဆိုင်ပြီဆိုရင်တော့ဒါမက်နဲ့ဖို့ပဲဟုတ်တယ်မဟုတ်လားမက်ဖို့ရပြီးတာနဲ့ပါလို့တော့ပြန်ပြီးဆင်ရင်နဲ့အဲ့ဒါကြတော့ပစ္စဝခဏဒီတော့အဲ့ဒီမှာဆက်ပြီးဖော်ပြတဲ့ဝိသုဒ္ဓဝိသုဒ္ဓိမက သံလက္ခဏာကဝိပဿနာနော်နောက်ဝိဝတ္တနာလို့ပြတယ်ဝိဝတ္တနာလို့ပြတယ်ဝိဝတ္တနာဆိုတာမက်ကိုပြောတာမဉဏ်ကိုပြောတာအဲ့တော့တန်လက္ခဏာခေါ်တဲ့ဝိပဿနာဉာဏ်ကုန်ဆုံးပြီဆိုလို့ရှိရင်တော့ဘာပဲရတော့မှလဲမက်ပဲရတော့တော့အဲ့ဒီမက်ကိုဝိဝတ္တနာလို့နာမည်တစ်မျိုးသုံးတယ်ဝိဝတ္တနာဒါတော့ မဲ့ညာကကိလေသာတွေကိုပယ်သတ်ပြစ်လိုက်တဲ့အခါကျတော့ဖိုလ်ညာခိုက်ကြတော့ကိလေသာတွေကရှိသေးလားမရှိတော့ဖိုလ်ညာကစင်ကြဲမနေဘူးလားဒါကြောင့်ဖိုလ်ညာကိုပါရိသုတ်တိလို့ခေါ်တယ်စင်ကြဲနေတဲ့တရားပါရိသုတ်တိအပြီးတဲ့အခါကျမှပฏิပတနာတဲ့ပฏิတဖန်သို့မဟုတ်ပြန်၍ပတနာ ရှုခြင်းပฏิပဒနာပြန်ရှုခြင်းဆိုတာဘာပြောတာလဲပြဇခဏဘောပြန်ဆင်ញနာအဲ့ဒါကိုပฏิပဒနာလို့သုံးထားတယ်။ဘာကြောင့်ဘုန်းကြီးအဲ့ဒါပြောရတာလဲဆိုတော့တချို့နည်းနည်းဟိုမသေးကြတဲ့ပုဂ္ဂိုလ်များကြတော့အခုနောက်ပြောနေထပ်ပနာတန်လက္ခဏာဝိဝတနာ ပါရိသုဒ္ဓိ ပฏิပတနာတွေကိုပါရှုနေအထောက်နေလို့အဲဒါလို့မှားမှန်နေတတ်ကြလို့ဒါကြောင့်နည်းနည်းလေးသိုံလေးပြောတာအခုဘုန်းကြီးပြောထားတာကဂဏနာအနုဘန္ဒနာဖုဒနာဟုတ်သလားပြီးတော့ထပနာသံလက္ခဏာဝိဝတနာပါရိသုတ်တိ ပฏิပဒနာဟုတ်ကဲ့လားဝိဝဒနာမှာစလုံးပေါက်မှားရဝါရေလုံးကြီးတင်ဝိနောက်တကဝါနောက်ကတာသလင်းကြီးနှလုံးဆင်းတယ်တာသလင်းကြီးနှလုံးဆင်းတယ်ဝိဝဒနာအဒီအာနာပါနာကပ္ပဌာန်းနဲ့ဆက်လို့ပြထားတဲ့စကလုံးလေးတွေဒီတော့အဲ့ဒီအထက်မှာဂဏနာကဂဏနာကအာထုတ်နေ အနုပါဏနာကအာထုတ်နည်းဖုတနာကလည်းအာထုတ်နည်းသို့တော့ဖုတနာကတိချာအာထုတ်နေစရာလိုသလားမလိုဘူးဂဏနာနဲ့အနုပါဏနာအာထုတ်လိုက်ရင်ဖုတနာပါရောအဲ့ဒါလို့ပြည့်စုံအာထုတ်မိပြီဆိုတော့ထပ်ပနာရောက်ကြောဒီလိုမဟုတ်လားထပ်ပနာဆိုတာဘာတော့ဇံရရောဟုတ်ကဲ့လားဇံရရော အဲ့ဒီဇံအခြေခံပြီးတော့ဇံနဲ့ရှင်တဲ့တရားတွေကို ရှုရင်ဖြစ်စေပကိဏကသင်္ခါရကိုရှုရင်ဖြစ်စေဘာဖြစ်မလဲတန်လက္ခဏာဝိပဿနာဖြစ်ရောဟုတ်ကဲ့လားမဟုတ်လားအဲ့ဒီဝိပဿနာဉာဏ်ဆုံးတော့ဘာရောက်တယ်လဲဝိဝဒနာမဉဏ်ရရောမဉဏ်ရဲ့နောက်ကကကဘာရှိတယ် ပါရိသုရိဘုံညာရရောဟုတ်ကဲ့လားပြီးရင်တော့ပฏิပဒနာပြောင်းဆင်ញင်လိုက်အောင်မယ်ဟုတ်ကဲ့လား gain အစထောင်းနေတဲ့အစလေးတွေပြီးပြီးသိမ့်မိသွားပြီအဲ့တော့ဘာလုပ်ဖို့လဲလို့လဲတရားသိမ့်ဖို့ပဲလို့တော့တယ်မဟုတ်လားစောပါသေးတယ်အဲ ၄နိုင်၅မိနစ်မငိုက်သေးပါဘူးနော်ဒီတော့ဘုန်းကြီးတို့မူရာတရားကြောင်းပြန်ညမယ်အစတွေသိမ့်ပြီးတဲ့အခါကျတော့ဒီသိဋ္ဌနာမင်းသားလေးဟာထွက်လေဝင်လေရှုအာနာပါနတတိကမ္မထာနဲ့အထုတ်လို့ပထမဇန်ရပထမဇန်ဝင်စားပြီးငြိမ့်နေနောက်အထိန်တော်တွေကတတိယလို့ပြန်လာပြန်လာတော့ တင်းနေအကာအယံလှကြည့်တော့မင်းသားလေးကတမန်လေးခွေးပြီးမျက်စိလေးမှိတ်ပြီးငြိမ်လို့ဇံဝင်စားတယ်ငြိမ်သက်တယ်တည်ကြည်တယ်ဆိုတာကြီးညိုစရာအမှန်တန်ကောင်းတာပေါ့မဟုတ်ဘူးလားသူသူကိုယ်ကိုပဲငြိမ်သက်တည်ကြည်ရဲ့အမှန်တန်ကြီးညိုစရာကောင်းတယ်အဲ့တော့သူတို့ကြီးညိုလို့ဝိုင်းဥချကြတယ်ပြီးတော့မှတတိထားလိုက်တော့ဟဲ တခြားတခြားသစ်ပင်တွေကအရိတ်တွေအရှိပဲရောက်ကုန်ပြီဒီတပြေပင်ကအရိတ်နေရာကမရွေ့ပါလားဘလို့ဖြစ်နေတပြေပင်ရိတ်ကတပြေပင်အောက်မှာပဲရှိနေတယ်ဘယ်မှမရွေ့ဘူးရွေ့သွားရင်ကလေးနေဘူးမှာပေါ့မဟုတ်လားအဲမရွေ့ဘူးအဲတခြားသစ်ပင်တွေကတော့ရတယ်အဲ့ဒီဟာလက်တွေ့ရတော့ပိုးပြီးအံ့ဩပြီးတော့လက်ထွန်းနေတဲ့ သူတော်ရဏဘီရင်ကြီးသွားလျှောက်တော့ဘီရင်ကြီးလည်းပဲထွန်ရက်ပြီးတော့လာပြီးကြည့်တွေ့တဲ့အခါကျတော့သိချီညိုသူသားသူဥချတခြားတခြားမင်းကြီးမင်းသားတွေရောမူကြီးမယားတွေရောအားလုံးဝိုင်းလာပြီးတော့ဖရာလောင်းလေးဥချနဲ့ဖရာလောင်းလေးကတော့သူ့ဟာသူဇံဝင်စားနေတာဆိုတော့မသိပါဘူးပထမဇန်တော့ဒုတိယဇန်တတိယဇန်သုတ္ထဇန်မရောက်သေးဘူးပထမဇန်သက်သက်ပဲပထမအဆင့် ပထမဆုံးစိတ်တည်ငြိမ်မှုပေါ့ဒုတိယဇန်ဆိုတာအဲ့ဒီတဲ့ပိုးပြီးတည်ငြိမ်တဲ့စိတ်တတိယဇန်ဆိုတာအဲ့ဒီတဲ့ပိုးတည်ငြိမ်တဲ့စိတ်စတုထဇန်ဆိုတာကတော့အာယုန်နဲ့စိတ်မြုပ်ဝင်နေတဲ့ absorption ပေါ့အဲ့ဒါစတုထအဆင့်အခုဒီကလေးရတာကတော့သာမန်စိတ်တည်ငြိမ်ုံမျှလေးရှိသေးတယ်အဲစိတ်တည်ငြိမ်ုံမျှလေးတင်မဲ့ တည်ငြိမ်နေတဲ့စိတ်ထဲမှာនិဝရဏဝင်ပြီလားဝင်မှုကိလေသာရောမဝင်တော့និဝရဏအငြိအကျေကိလေသာအငြိအကျေမရှိတဲ့စိတ်ဟာစင်ကြဲနေမလားညစ်မဲနေမလားအဲ့ဒါချမ်းသာမလားဆင်းရဲမလားဇန်ချမ်းသာဆိုတာအဲ့ဒါပြောတာစိတ်စင်ကြဲနေလို့မလို့စိတ်ထဲမှာ စိတ်ဆင်းရဲစရာဘာတစ်ခုမှမရှိဘဲနဲ့ဖြူစင်းတဲ့စိတ်ကလေးတက်တက်ကလေးဖြည်းပြီးတော့ငြိမ်ချမ်းတည်ငြိမ်အေးမြနေတာကိုဇန်ချမ်းသာခေါ်တယ်အဲ့ဒါခံစားနေတာအဲ့ဒါဇန်နဲ့និဝရဏនិဝရဏကအာကောင်းလို့နိုင်သွားရင်ဇန်ကပြတ်သွားရောဇန်ကအာကောင်းမြန်တော့និဝရဏကထွက်ပြေးရတယ် ကဲဒီနေရာမှာတရားတစပေါ်လာပြန်ပြီဆွဲလိုက်အောင်မလားဆွဲပါဗျာဒီလိုနဲ့ပဲရောက်ပါတော့မလားအဆုံးဒီနေ့နေ့တော့ရောက်မှာပါနော်နိဝရဏဆိုတဲ့စကားလုံးကိုအရထဲကနိဝရဏလို့အတန်ထွက်ကြတယ်နိဝရဏမဟုတ်ဘူးနိဝရဏနာငယ်လုံးဆံခတ်နိလုံးကြီးတဲ့နိမဟုတ်ဘူး နိဝရဏဆိုတာကုသိုလ်တရားတို့ကိုတားဆီးပိတ်ဆို့တတ်သောတရားတဲ့ဒါကိုနိဝရဏခေါ်တယ်ကုသိုလ်မဖြစ်အောင်တားဆီးတတ်ပိတ်ဆို့တဲ့နိဝရဏဆိုတာအပိတ်ဆို block hindrance ကုသိုလ်မဖြစ်အောင်ဘာကုသိုလ်မှမဖြစ်အောင်ဒါနကုသိုလ်မဖြစ်အောင်သီလကုသိုလ်မဖြစ်အောင်ဘာဝနာကုသိုလ်မဖြစ်အောင်ဝေယဝဇ္ဇကုသိုလ်မဖြစ်အောင်တရားနာတဲ့ကုသိုလ်မဖြစ်အောင် အဲကုသိုလ်စိတ်တွေမဖြစ်အောင် တားဆီးပိတ်ဆိုတဲ့တရားကိုនិဝရဏအဲ့ဒါကကာမိသနာនិဝရဏဗျာပါဒនិဝရဏထိဏမိတ်និဝရဏဥဒိစ္စကုက္ကုသនិဝရဏဝိသိကိစ္စនិဝရဏ၅ခုအဲ့ဒီនិဝရဏတွေနဲ့ဇာနဲ့ကမိဇာနဲ့ရေမှုတ်និဝရဏရှိနေသမျှဇာမရနိုင်ဘူး ဇန်တမာရီမရနိုင်ဘူးတခါဇန်တမာရီရနေပြန်ပြီဆိုလဲនិဝရဏအဲ့ဒီစိတ်ထဲမှာမကတ်နိုင်ဘူးမကတ်နိုင်မနဲ့និဝရဏတွေဝေးရာကခွာနေရတယ်အဲ့ဒါကိုဇန်တမာရီကនិဝရဏကိုဝိခံပနပဟံအားဖြင့်ပယ်ထားတယ်လို့တရားကိုစာကိုသုံးတယ်ဘာပဟံနဲ့တော့ ဝိခံမနာပဟံဆိုတာဝေးကွာအောင်ခွာပေးထားတယ်တဲ့တည်ငြိမ်နေတဲ့စိတ်ထဲမှာနိဝရဏမုံဝင်တဲ့အဝေးကြီးကကွာနေအောင်ခွာပေးထားတဲ့အတွက်ဝိခံမနာပဟံအားဖြင့်နိဝရဏကိုဇန်သမารီကပယ်ထားတယ်ကာမိသန္နနိဝရဏဆိုတာကာမဂုဏ်အာယုံကိုလိုလားတတ်မဲ့တဲ့စိတ် ကာမိဆန္ဒနိဝရဏကာမဂုဏ်အာယုံကိုလူလာတတ်မဲ့တဲ့စိတ်လောဘတရေကောကလောဘအစင်ဟလာကြည့်ခြင်းနဲ့အတန်ကောင်းကောင်းနားထောင်ခြင်းနဲ့အရသာကောင်းကောင်းလိုးခြင်းနဲ့အနံကောင်းကောင်းမှုေးခြင်းနဲ့အထီးတွေကောင်းကောင်းထိတွေ့ခြင်းနဲ့အဲ့ဒီချင်းချင်းတွေဟာကာမိဆန္ဒနိဝရဏတွေပဲယောဂီများတရားအထုတ်တဲ့အခါကျတော့ စဉ္ညာလျှောက်လိုက်ထိုင်လိုက်စဉ္ညာလျှောက်လိုက်ထိုင်လိုက်နဲ့တစ်လက်စီရှုမှတ်၊ကြွေတာဆန္ဒကိုင်းတာတွေ့တာထိုင်တာထတာအသေးစိတ်မူရတွေလည်းရှုမှတ်နဲ့တနေ့လုံးကြိုးစားအထုတ်လိုက်တာ9နာရီလောက်ကြာတော့ဗိုက်ရှက်လာတယ်။ဘာဖြစ်လား။ဗိုက်ရှက်လာ။ဟုတ်ကဲ့လား။အဲ့ဒီခါကျတော့ဘာစိတ်ပေါ်လာ။အဲအဲ့ဒါဘာခေါ်တော့ ကာမိသနာနိဝရဏဟုတ်ကဲ့လားကာမိသနာနိဝရဏနောက်တစ်ခါ10ရက်လောက်အာထုတ်မိတော့တမာရီလေးအကျင့်တန်တော့ဖြစ်ပါရဲ့ဝေဒနာတွေပဲရှုရတာများနေအာထုတ်လို့တည်မကောင်းလာသေးဘူးအာထုတ်နေနည်းနည်းကြာယုံလောက်ပဲရှိသေးတယ်အဲ့ဒီအချိန်မှာအိမ်ကလာပြီးတော့ စားစရာတောက်စရာဟိုကလေးဒါလေးပို့တော့စကားလေးပါလေးပြောလိုက်ပြောလိုက်ပြီးတော့အိမ်ကအမေကသို့မဟုတ်သားသမီးကပြန်သွားရောပြန်သွားတော့ယောဂီကကိုင်ငါဆက်အာထုံးမှပဲဆိုပြီးတော့ဈဉ္ဉံလျှောက်တယ်စိတ်ကခြိတော့စီမရှိဘူးဘယ်ပါသွားအိမ်ပါသွားဟုတ်ကလားဘာနိဗ္ဗာန်တော့ ဟဲ့ကာမေသန္တာနိဝရဏအဲ့တော့အဲ့ဒီနိဝရဏရှိတော့ဝိပဿနာတတိလည်းမဖြစ်ဘူးတမာရီရောမဖြစ်ဘူးဝိပဿနာဉာဏ်ရောဝေးလိုက်တာအဲ့တော့ဘာကုသိုလ်မှမဖြစ်ဘူးဒါကြောင့်မလို့နိဝရဏဆိုတာကုသိုလ်မဖြစ်အောင်ဒါစီပိတ်ဆိုတဲ့တရားဒါနဲ့မတတ်နိုင်ပါဘူးလေကြိုးစားရှုမှတ်ပြီးတော့ပြန်ញင်တယ်ပြန်ញင်တယ် အိမ်ကလူမြင်တော့မြင်နေမြင်နေစဉ်းစားတော့စဉ်းစားတယ်စဉ်းစားတယ်နဲ့ယောဂီကတတ္တိရှိတော့အတင်းတွတ်မှတ်ပြလိုက်တယ်အဲဒါလိုစိတ်မှတ်တဲ့အခါကျတော့ခတ်သက်သွဲတင်းနေရင်စူးဆိုင်ဆိုင်မှတ်ရတယ်စိတ်ကိုခတ်သက်သက်မမှတ်ဘူးဆိုလို့ရှိရင်တင်းနေရင်စူးဆိုင်ဆိုင်မမှတ်ဘဲနဲ့ဖြည်းဖြည်းလေးမှတ်မယ်ဆိုကြပါစို့ပြန်ညင်နေပြန်ညင်နေအိမ်ကလူမြင်တော့မြင်နေမြင်နေအဲ့လိုမှရင်ဘယ်နဲ့နေမလို့ဟမ် အဲ့ဒီစိတ်တွေပိုပွားမလာဘူးလားပွားလာတာပေါ့ဒါကြောင့်မလို့အဲ့ဒီစိတ်တည်ငြိမ်နေတယ်ဆိုလို့ရှိရင်တော့သက်ခတ်သွက်သွက်နဲ့တင်းနေရင်စူးစူးဆိုင်ဆိုင်ရှူရတယ်တင်းနေရင်စူးစိုက်ဆက်ဆိုင်ခတ်သက်သက်ရှူတဲ့အခါကျတော့ရှုစိတ်ကအားကောင်းမလာဘူးလားအားကောင်းလာတော့စဉ်းစားစိတ်ကတဖြည်းဖြည်းအားပြော့မသွားဘူးလားအားပြော့သွားပြီးနောက်ကြတော့ရပ်သွားရော အောင်ပြီပေါ့ဘာအောင်တာတော့နိဝရဏကိုအောင်တာဘာကုသိုလ်ကအောင်လိုက်တာလဲဝိပဿနာကုသိုလ်ကအောင်လိုက်တာဟုတ်ကဲ့လားအဲဒါလိုနဲ့အာထုတ်ပြီးဈဉံကြောက်လိုက်တာတမာရီတဖြည်းဖြည်းဖြစ်လာတော့ gain ထိုင်မယ်ဆိုပြီးတဏှာကြီးပြေတော့ထိုင်ပြီးအာထုတ်လိုက်တယ် ပထမစိတ်ကလေးငြိမ်းသွားအောင်ထိုင်နေထိုင်နေထိုင်နေလို့ထိုင်နေတဲ့ထောင်တောင်သဘောကိုစိတ်ကအာယုံပြုတ်ပြီးတော့ရှုတယ်ထိုင်နေလို့ရှုတာဟာခန္ဓာကိုယ်ကြီးရှုရတာမဟုတ်ဘူးထောင်တောင်သဘောကိုရှုရတာအဲ့ဒါတချို့မှားမှန်နေကြတယ်ဘယ်လိုရှုလဲဆိုတချို့ကထိုင်နေထိုင်နေလို့ရှုတော့ထိုင်ရာဖြစ်တဲ့တင်ပါးကိုသွားရှုတယ်အဲထိုင်နေဆိုတော့ သူကဟုတ်တော့ဟုတ်သားပဲထိုင်နေဆိုတာတင်မှန်နဲ့ထိုင်တော့အဲ့ဒီတော့ရှုတယ်အဲ့ဒါလဲမှားတယ်အဲတချို့ကတော့ထိုင်နေဆိုတော့ခန္ဓာကိုယ်ကြီးတစ်ကိုယ်လုံးလျှောက်ရှုနေတယ်ခန္ဓာကိုယ်ကြီးတစ်ကိုယ်လုံးပခုံးရောလက်ရောခေါင်းရောကိုယ်ရောအကုန်လုံးပေါအောင်စိတ်ထဲဖန်သီးပြီးတော့ရှုတယ်အဲ့ဒါလဲမှားတယ်ဒီကိုပုံတန်ထန်ကြီးဆိုတာပညာကိုပုံတန်ထန်ဆိုတာဘာလဲ ပညာပညာဆိုတာမရှိတာအရှိလောက်ထားတာရဟန်းကဒါကြောင့်မှားမစလို့ထိုင်နေဆိုတာတဲ့ပြောပြပါအောင်မယ်တဲ့ဆိုပြီးဘယ်လိုပြောလဲလို့ဆိုတော့ဟိတိမကာယတသမိန်စနာဥပရိမကာယတဥပ္ပါပနာနိတိတနန္တိဝုစတိတဲ့နိတိတတိတိဝုစတိတဲ့ဟိတိမကာယတ သမိန်စနာအောက်ပိုင်းကိုခွေခွေကြီးနှင့်ဥပရိမကာယတာဥဒ္ဒါပနာအထက်ပိုင်းကိုထောင်ထောင်ကြီးကိုနိတိတတိတိဝုစတိထိုင်တယ်လို့ပြောတာပါတဲ့ဟောပါတယ်တော့ခွေခွေနဲ့ထောင်ထောင်ကိုထိုင်တယ်လို့ပြောတာပါရှုရင်ခွေခွေနဲ့ထောင်ထောင်ရှုပါဒါပြောတာ ကိုပုံတရံကြီးမရှိပါနဲ့အဲ့ဒါပြောတာဒါဖြင့်ခွေခွေနဲ့ထောင်းထောင်းဟာဗျာခွေခွေထောင်းထောင်းဆိုတော့ပညာကြီးမဟုတ်ဘူးလားလို့မေးစရာမရှိဘူးလားအဲ့ဒါအလွယ်ဆုံးပြောရမယ်ဆိုလို့ရှိရင်တော့တချို့ယောဂတွေမှာအိယာထဲမှာပက်လက်ကြီးမလှုပ်မရှားပဲနေရတာဘာဖြစ်လို့မထိုင်နိုင်လို့မထားနိုင်လို့ဘာလို့မထိုင်နိုင်မထားနိုင် ဩလေဖြတ်ထားလို့ဩမဟုတ်ဘူးလားလေဖြတ်ထားလို့လေဖြတ်တယ်ဆိုတာလေပြက်သွားတာပြောတာမဟုတ်လားခန္ဓာကိုယ်ထဲမှာရှောက်နေတဲ့လေတွေပြတ်သွားတော့တိတ်အားနေသွားတော့အဲ့ဒီလေကအဲ့ဒီခန္ဓာကိုယ်ကထောင်းမပေးနိုင်တော့ခန္ဓာကိုယ်ကိုထောင်းမပေးနိုင်တော့ဒါနဲ့ပဲမတိုင်လည်းမထိုင်နိုင်ဘူးရက်လည်းမရနိုင်ဘူး တုံလုံးကြီးဟိုဘက်လှည့်လဲသူများကူဒီဘက်လှည့်လဲသူများကူမဟုတ်ဘူးလားအဲ့တော့ထောင်းနှောင်းဆိုတာဘာတော့လေးဘောလေးဆိုတာဝါယောဓာတ်မဟုတ်လားအဲ့တော့ဝါယောဓာတ်ဟာပရမလားပညာလားအဲ့ဒါပြောတာဒါကြောင့်ထောင်းနှောင်းရှုလို့ကျမ်းဂန်ကပြောတာကိုယ်တွင်မှရှိတဲ့အစ္ဆဒဝါယောနဲ့ ကိုဘမှာရှိတဲ့ဗဟိတဝါယောနှစ်ခုညှက်ပြီးတော့ဒီခန္ဓာကိုယ်ကြီးကိုတွန်းထောက်ကန်ထားလိုက်တဲ့အခါကျတော့ဒီခန္ဓာကိုလဲသေးလားမလဲဘူးအဲ့ဒါဝါယောဓာတ်ဆိုတာထောက်ကန်ရင်တွန်းခြင်းသဘောရွေးချယ်ခြင်းသဘောရှိတယ်ဆိုတာအဲ့ဒါပြောတာဆိုကြပါစို့လေဘူးပေါင်းတစ်ခုဖောင်ပေါင်ကြီးကြည့်လို့ကောင်းလိုက်တာ ကိုင်းအပေါက်ဖွင့်လိုက်မယ်ဘာဖြစ်တော့ထောင်သေးလားဟောင်းသေးလားပုံကြမသွားဘူးလားဘာဖြစ်လို့အဲအဲ့လိုဆိုတော့ထောင်နေတာဖောင်းနေတာဘာတော့အဲ့တော့ထောင်တာဖောင်းတာရှူရင်လေရှူတာမဟုတ်ဘူးလားဝါရောရှူတာမဟုတ်ဘူးလားဒါကြောင့်ယောဂီတို့ဘိုက်ဖောင်းတာရှူတာဝါရောမဟုတ်ဘူးလား ဒါဘိုက်ဖောင်းတာကိုရှုတာဟာဘိုက်ကြီးရှုတာမဟုတ်ဘူးဖောင်းနေတဲ့သဘောရှုတာမဟုတ်လားဖောင်းနေတဲ့သဘောရှုတော့ဘာဓာတ်ကိုရှုတာလဲပရမရှုတာမဟုတ်လားအဲဒီတော့ဟိုအိမ်ပြီးတော့ရှုပြီးဖောင်းနေပိန်နေထိုင်နေထိတယ်နဲ့မမထထိုင်ရှုရှုတော့သူအားထုတ်တာကလည်းပဲ10ရက်လောက်ပဲရှိသေးတယ်ဆိုတော့ မိနစ်20လောက်ရှိရင်ပဲခြေတော့တွေကကျင်းလာပြီကျင်းရောမကဘူးထိုင်တဲ့နေရာလဲနားလာပြီအဲ့ဒါနဲ့ကျင်းနေကျင်းနေနားတယ်နားတယ်ရှုနားတယ်နားတယ်ရှုလေပိုးနားလေကျင်းနေကျင်းနေရှုလေတဖြည်းဖြည်းခြေတော့ကြီးကထုံသွားထုံရောမကဘူးနောက်ကျခြေတော့ကြီးကသေသွားလို့ခြေတော့ကြီးများမရှိတော့ဘူးလို့အောင်းမရတယ်အဲ့ဒါနဲ့နားတယ်နားတယ်မှဒါနဲ့လည်းမရဘူးလူကရွှေ့ရင်လှပြီတွန့်ရင်လှပြီရွှေ့လို့တွန့်လို့လည်းမဖြစ်ဘူး ဒါနဲ့ချွေးတီးတီးကြတာအဲ့ဒီခါကျတော့ငါနဲ့နော်တရားထိုင်တာချမ်းသာတယ်ဆိုလို့လာပါအဲ့ဒါဒီဝေဒနာတွေကြီးပဲရှိနေဒီဝေဒနာတွေကတော့ကုန်မဲမကုန်နိုင်ဘူးတော့ဘာဖြစ်တော့ဗျာပါဒနိဝရဏခေါ်တယ်ဒေါသဖြစ်ပြီဟုတ်ကဲ့လားဘာနိဝရဏလဲ ယဟဝရနိဗ္ဗာနာသူဝိပဿနာတတိသမารိဥပဒနာဉာဏ်ဖြစ်သေးလားဘယ်သူကတားဆီးထားတော့ပြာပါဒနိဝရဏကတားဆီးထားတယ်သူကပိတ်ဆို့ထားတယ်ဟုတ်တယ်မလားနိဝရဏဘယ်နှခုရှိသွားပလဲပါပါလဲ နောက်တစ်ခုကတော့ထိနာမိတ်္တနိဝရဏတဲ့ဒါကတော့ယောဂီတို့ဘယ်လိုပြောပြောနားလည်မှာမဟုတ်ဘူးဟုတ်ကဲ့လားနားလည်မှာမဟုတ်ဘူးဟာတော့ဒီနိဝရဏတော့ဟင်ထိနာမိတ်္တနိဝရဏဆိုတာခိသန္တဘာသာပြန်ရလို့ရှိရင် ပုတ်သိညိုနိဝရဏဘယ်နဲ့ဟုတ်ကဲ့လား မှန်တယ်နော်อืมပုသိညိုနိဝရဏဟိုဘုန်းကြီးတို့မနဲ့အာယုံဆိုလို့ရှိရင်တရားယောဂီဟောင်းဘုန်းကြီးတွေရောဒီအမြဲနေတဲ့ဘုန်းကြီးတွေရောကိုရင်းတွေရောကျောင်းသားတွေရောဘုန်းကြီးစံကြောင်းအောက်မှာတရားထိုင်ရတော့အဲတရားထိုင်တာကိုရင်လေးတစ်ပါးဟာပထမတော့ထိုင်တာပါပဲ နောက်ခဏရှိသေး၄၅မိနစ်ပဲရှိသေးတဖြည်းဖြည်းတဖြည်းဖြည်းရှေ့ရင်းရင်းရင်းရင်းရင်းရင်းကအဲဝတ်သွားပြန်မထတော့ဘူးပြန်မထတော့ဘူးအဲ့ဒါသူများတွေတခါတရံသူများတွေထသွားတော့သူမသိလိုက်အဲ့တော့အဲ့ဒီនិဝရဏမျိုးကြတော့ပပြုတ်និဝရဏပေါ့ဟုတ်လား အဲ့ဒါကျတော့ပပြုတ်နိဝရဏဖြစ်သွားဌိနမိတ်တာနိဝရဏစိတ်စေတသိက်ရုပ်ပါလေးလံထိုင်မှန်ညင်စိတ်စေတသိက်လေးလံထိုင်မှန်တော့ရုပ်ပါလေးလံထိုင်မှန်သွားသည်အဲ့ဒါပြင်းရတာလဲဌိနမိတ်တာနိဝရဏပဲစိတ်လေးနေတာလဲဌိနမိတ်တာနိဝရဏပဲငိုက်တာလဲဌိနမိတ်တာနိဝရဏပဲနောက်တစ်ခုကဥဒိစ္စကုတ်ကုတ်ဆာနိဝရဏ ဥဒိစ္စစိတ်ပြန့်လွင့်တာဟိုရောက်ဒီရောက်ရောက်နေတာကုတ်ကုတ်စနောက်ကြောင်းပြန်ပြီးတော့စိတ်တွေးမိပြီးစိတ်ဆင်းရဲနေတာနောက်ကမလောက်ခဲ့သင့်တာကိုလောက်ခဲ့မိတာ တွေးပြီးတော့လည်းစိတ်ဆင်းရဲတယ်ကုတ်ကုတ်စပဲမလောက်ခဲ့သင့်တာလောက်ခဲ့မိလို့တက်တာကိုတွေးပြီးတော့လည်းစိတ်ဆင်းရဲတယ်နောက်တစ်ခုက လောက်ခဲ့သင့်နာကို မလောက်ခဲ့မိလို့လည်းပဲအဲ့ဒါတွေးပြီးပြန်ပြီးစိတ်ဆင်းရဲတယ်အဲ့ဒါကိုကုက္ကုဆခေါ်တယ်ဒါပေမဲ့အဲ့ဒါဟာစိတ်ပြန့်လွင့်မှုတစ်မျိုးပဲမဟုတ်လားနောက်ကျောင်းပြန်လွင့်သွားတာပဲအဲ့ဒါကြောင့်ဥဒိစ္စနဲ့အတူတူထားတာဥဒိစ္စကိုတော့စိတ်ပြန့်လွင့်တယ်ကုက္ကုဆကိုတော့နောင်တပူပန်တယ်လို့ဒီလိုတူတူပါသပြန်တယ်အနှစ်ခုမှនិဝရဏတစ်ခုတည်းပဲလူရင်းကတော့စိတ်လွင့်နေတာ စိတ်လွင့်နေပြီဆိုတော့ဥပဒရတတိသမารိဥပဒရညာဖြစ်သေးလားဘယ်သူကတားထားတော့ဩဒိသကုက္ကုသနိဝရဏကတားထားလိုက်တယ်ဒါပြောတာနောက်တစ်ခုကဝိသိကိစ္စနိဝရဏယုံမှားတန်တရားဖြစ်နေတာဖျားစစ်ဖျားမှမှဟုတ်ကဲ့လားတရားစစ်တရားမှမှဟုတ်ကဲ့လား တန်ခါစေတန်ခါမှမှဟုတ်ကဲ့လားအခုငါတို့အထုနေတဲ့တရားဟာတရားလမ်းမှမှဟုတ်ကဲ့လားဒီတိုင်းအထုလို့မဉ္ဇဏ်ပူညာရနိုင်မှမလားဟုတ်မထင်ပါဘူးအဲဒါလို့ဖရာတရားတန်ခါယရဏသုံးပါးပေါ်ယုံမှားတန်မြာဖြစ်နေတာကိုဝိသိကိစ္စခေါ်တယ်အဲ့ဒီကလေးကသူကလည်းနိဝရဏဟုတ်ပြီလား နားလည်ပြီနော်အဲ့တော့ဒီနိဝရဏ၅ပါးတဲ့ကတခုခုသာစိတ်ထဲမှာရှိနေရင်စိတ်ကတည်ငြိမ်နိုင်မှာအဲ့တော့ဇံရမလားအဘယ်အခါမှဇံကရမလဲနိဝရဏလုံးဝကင်းစင်နေမှာပဲစိတ်ကတည်ငြိမ်နေဒီလိုမလားဆိုလိုက်ဆိုလိုက်ဆိုကုသိုလ်တရားတို့ကို တာစီပိတ်ဆို့တတ်သောနိဝရဏတရားနာပါဆိုပြီးမှာဥဒ္ဒတရားတို့ကိုတာစီပိတ်ဆို့တတ်သောနိဝရဏတရားနာပါဆိုပြီးမှာကာမိသန္တာနိဝရဏရာပါဒနိဝရဏ သိနာမေတ္တာနိဝရဏဩဒိသကုကုသနိဝရဏဒွိစိကိသနိဝရဏတို့ဖြစ်ပါသည်ကုသိုလ်တရားတို့ကိုသာစီပိတ်ဆိုတတ်တော်နိဝရဏတရား၅ပါးဆိုသည်မှာကာမိသန္တာနိဝရဏ ယာပါဒနိဝရဏသီမမိတ်တနိဝရဏဥဒိစ္စကုကုသနိဝရဏဝိသိကိစ္စနိဝရဏတို့ဖြစ်ပါသည်သို့ တို့တရားနာပရိသတ်ဟာနိဝရဏတရားတွေရဲ့အတားအဆီးပိတ်ဆို့မခံရဘဲနဲ့ဒါနသီလဘာဝနာကုသိုလ်တရားတွေထက်ထက်တန်တန်မိမိတို့တန်တန်ဖြစ်ပွားအောင်အဲ့ဒီနိဝရဏတွေကိုသမထဖြစ်တော်၎င်းဝိပဿနာဖြစ်တော်၎င်းဆင်ញင်နှလုံးသွင်းခြင်းယောနိတော်မနတိကာဖြင့်၎င်းပယ်ရှားလို့မိမိတို့တဏ္ဍမှာနိဝရဏဆင်ကျဲသွားပြီးတော့ကုသိုလ်တရားတွေသည်ကြား ဖြစ်ပေါ်လို့အဲ့ဒီကုသိုလ်တရားတွေထဲမှာအမြင့်ဆုံးအမြတ်ဆုံးကုသိုလ်ဖြစ်တဲ့ဝိပဿနာကုသိုလ်ကိုကျင့်ကြံပွားများအထောက်ကြခြင်းအပြင်မိမိတို့အလိုရှိရတဲ့မဉ္ဇဉ်ဖူဉ္ဇဉ်နဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။